အရောတက်ကြတဲ့2540ခုနှစ်လူရောဟာကောတာတက်ကြတဲ့1358ခုနှစ်ဒုတိယဝါဆိုလာတိယမသက်ချာခါရုံီဒီနေ့ရှင်မောဟဒါရဏရိတ်တာတို့ဓမ္မသာဝနာကုသိုလ်တို့လာရောက်စည်းပူးကြတဲ့ဓမ္မမာမက တရားလူလာကြတဲ့ရှင်မင်းဝန်ဓမ္မမိသားစုများကိုဘုံဓမ္မဒါနတရားအလူပေးဝေမှာကတော့ဘဝတန်ဖို့ဆိုတဲ့တရားကိုခွန်ကြီးတရားအလူပေးဝေမှာဖြစ်ပါတယ်။ဒါကြောင့်လဲဆိုတော့ဘုရားဘဝတစ်ခုရလာဖို့ဆိုတာမလွယ်ပါဘူး အထူးသဖြင့်လူဘဝကိုရဖို့ဆိုတာပိုလို့မလွယ်ပါဘူးဒီလူဘဝရဖို့အတွက်မြတ်စွာဘုရားဟောကြားထားတာရှိပါတယ်ကောင်းရင်ကအတ္တဇင်းနဲ့လူကြီးကအတ္တဇင်းရှင်ပြီးလွတ်နိုင်ရင်တောင်မှအချမ်းနှစ်ခုဖြစ်ကျင်တာဖြစ်နေတယ်လူဘဝရဖို့ဖြစ်တဲ့ပုံပြီးဖြစ်နေတယ်မြတ်စွာဘုရားကဒါနနာဆိုတော့ တရားရှင်ကိုရောင်ရကြီးကနှခန့်တိခါဆိုတဲ့သုတ်တံမှာလည်းပဲဒီလိုပဲနဲ့ဆိုတရားရှင်ကိုရောင်ရကြီးဟောကြားခဲ့ပါတယ်။သံဃာတော်ရှင်များများကိုတရားရှင်ကိုရောင်ရကြီးကချက်သားလို့တဲ့သင်တို့ဘယ်လိုများမှတ်ထင်ရတယ်လဲဆိုပြီးတော့တရားရှင်ကိုရောင်ရကြီးကမိမိရဲ့လက်သင်းများပေါ်မှာအောက်ကတင်းမှုများကိုတင်ထားလိုက်ပါတယ်။ အဲဒီဒုလုံညာတင်ထားပြီးတော့မြတ်စွာဘုရားရှင်ကိုရောင်ရဲ့ကြီးဟာချက်သားလို့တဲ့သင်တို့ဘယ်လိုမှတ်ချင်ကြသလဲ။ငါမယားရဲ့လက်သေးများပေါ်မှာတင်ထားရဲ့မြေမှုန့်နဲ့ဘုမဟာပတ္တိမြေကြီးမှာရှိနေတဲ့မြေမှုန့်ဘယ်ရင်းကများသလဲလို့မြတ်စွာဘုရားကမိပါတယ်။ဒီကံကံမှာအနုတ္တန်ရောရှင်များများကနေဒီကြံပြီးလျှောက်ထားပါတယ်ရှင်ဗျာ အရှင်ဘုရားရဲ့လက်သေးများပေါ်မှာတင်ထားတဲ့ငြိမ်မှုမှာဘာမှမဖြစ်တော့ဘူးအင်မတန်နည်းပါလေဗျာမဟာပဒဝီမြေကြီးပေါ်မှာရှိနေတဲ့ငြိမ်မှုတွေကတော့ရှင်အင်မတန်များပြားလာပါတယ်လို့ဒီလိုမျိုးဆိုဘုရားဆုံးတဲ့အခါကဏ္ဍကြတော့ဖြစ်ပါတော့လူဝါကနေပြီးတော့သုတိဖြစ်ကျွေတေလုံရလို့ရှိရင်တဲ့တပံလူပြန်ရှိတဲ့ပုဂ္ဂိုလ်များ ရတရားရဲ့လက်သေးများပေါ်မှာရှိတဲ့မြေလုံးလောက်ပဲရှိတယ်။အဲဒါတကယ်လို့ဒီကလူဘဝကနေကိုယ်မွန်သွားတဲ့ခက္ကလာမျိုးမှာဘယိတ္တိကံကြည့်တာအတူတကယ်ဆိုတဲ့အပေမျိုးပုံကိုကြောက်ရွံ့ကြတဲ့ပုဂ္ဂိုလ်များမဟာပတဝီမြေကြီးပေါ်မှာရှိတဲ့မြေမှုန့်လိုအလွန်တရာမှများကြတယ်။ဒီတော့လူဘဝရဖို့ဆိုတာ လွယ်သလားခင်းရသလားဗျာဒီတန်းကိုခင်းရင်လေဘုန်းကြီးတို့ယောဂီများလူဘဝရဖို့လေအဲ့နောက်ကြည့်အောင်ခင်းရင်လေဒါကြောင့်ခင်းရင်တာလေဆိုတော့ဒီလိုကျမ်းဂန်များမှာဖွင့်ပြကြတယ်ကုသနာစေတံတာဘဝတိကလောနာမအတိပရိစ္ဆောတဲ့ကုသနာစေတံတာကုသိုလ်စေယဘဝတိကလောနာမ ဖြစ်ပေါ်ရာချိန်ကာကာလမီဒီကအတိပရိဒောအလုံးတရားမှနေလာပါ၏လောကဘုရုရှင်လူသားတွေရဲ့စိတ်ထဲမှာကုသိုလ်စိတ်နဲ့အကုသိုလ်စိတ်ပဲစိတ်ကများနေဒီဒါကြောင့်အကုသိုလ်စိတ်တွေကဖြစ်တမ်းများတဲ့အတွက်ကြောင့်မငရေတိဋ္ဌံဘုရားသူရဲ့တဲ့ဆိုတဲ့အပင်လေးပုံကိုကြားရောက်တဲ့ပုဂ္ဂိုလ်တွေကများသည်ဟုတ်တယ်မလားဗျာ ကုသိုလ်စိတ်ဖြစ်တယ်လေအတေကြောင့်မို့လူဘဝနတ်ဘဝဆိုတဲ့သူကဒီဘဝရောက်တဲ့ပုဂ္ဂိုလ်ကနေသည်ဒါကြောင့်လူဘဝဆိုတာလူဖြစ်ဖို့ရလွယ်ရလားခင်းရလားအဲဒီလိုခင်းတဲ့လူဘဝကြီးတွေကိုဘုန်းကြီးတို့ယနေ့ရရှိနေကြပြီဟုတ်တယ်မလားအဲ့တော့ဒီလိုလူဘဝရရှိနေတဲ့အချိန်မှာမိမိရရှိတဲ့ဘဝမှာတန်ဖိုးရှိအောင်နေတာဖို့တော့အရင်မကြီးသေးဘူးလား ။ဒါကြောင့်ဘုန်းကြီးတို့ယနေ့ရှင်မင်းဝဓမ္မမိသားစုများမှာမိမိရရှိတဲ့လူဘဝမှာတန်ဖိုးရှိရှိနေတတ်ဖို့အတွက်ဘုန်းကြီးဒီကနေ့ဘဝတန်လို့ဆိုတဲ့တရားလေးနဲ့ဘုန်းကြီးတို့ယောဂီများကိုဓမ္မဒါနတရားအလူပေးဝေမှာဖြစ်ပါတယ်။အာတာရီတာရမတိနောတာရီသတာရရတိနောဒေတာရနာတိယေသံဒီမိစ္ဆာပင်ကပ္ပဂောဓရာ အတာရိတာရမတိနောတာရိသတာရရတိနောဧတာရဏတိကေသံတိမိစ္ဆာသင်္ကပ္ပဂောဇရာမိစ္ဆာသင်္ကပ္ပဂောဇရာမယိလေအကျံအစီလေစေတယအာယုရှိယနေကြကုန်သောေကျေသူတို့သည်အတာရိဇာနှင့်ဆိုင်အတိုင်းအမှမရှိတဲ့တရား၌လည်းပဲ သာရမလီလောနိသာရရှိတယ်လို့မှတ်ကြည့် မမှန်နိုင်ဘူးလားလေအဲဒီလိုယူဝါဒအယူအဆရင်မှားရင်းနေဆိုပါရင်အမြစ်သာရာရှိတဲ့တရားဝိနဲ့လည်းအမြစ်သာရာမရှိဘူးလို့မှတ်ခြင်းပြုလို့နေလို့နဲ့အမြစ်သာရာမရှိတဲ့တရားတွေကိုလည်းပဲအမြစ်သာရာရှိတဲ့တရားတွေလို့မှတ်ခြင်းနေလို့ရဟုတ်တယ်မို့လားဗျာအဲဒီလိုမေတ္တာရမရှိတဲ့တရားကိုတော့မေတ္တာရရှိရင်မေတ္တာရရှိတဲ့တရားကိုတော့ဖြင့်မေတ္တာရမရှိဘူးလို့ အဲဒီလိုမှတ်တင်ပြီးတော့မြင်လို့ရှိရင်သာရာတကယ်နဲ့စဉ်လင်းမှန်လို့ဆိုတဲ့တရားစစ်တရားမှန်ကိုနာတိကိုဆင်းပြီးမရနိုင်ဘူးအဲဒီလိုအတူမှအကျဉ်းမှတဲ့ပုဂ္ဂိုလ်ဟာယူဆရယူရတဲ့ဒီပါမှတ်ပါရဲ့အတွက်ကြောင့်မို့တရားစစ်တရားမှန်တွေအဲဒီပုဂ္ဂိုလ်မှရနိုင်ပါမလားဗျာမရနိုင်ပါဒါကြောင့်လောကကြီးမှာ ဒီမရှိရဲ့ဒီကြောင့်တာမဏေတွေတက်ဒီကံအာလုံးပြည့်စုံပြီးတော့နေတဲ့အတွက်ကြောင့်မူလောကမှာနိဗ္ဗာန်နဲ့ပါမစုံငါခံစားခြင်းနာခံစားနိုင်တဲ့ခံစားခြင်းနာခံစားနိုင်တဲ့ဆံရဒါနာမင်းနဲ့ရောဆိုင်နိုင်ပြီဆိုပြီးတော့မိမိမှာပြည့်စည်ဥစ္စာရှိနေတာကိုလောကနိဗ္ဗာန်လို့ထင်မှတ်နေကြသည်ဒါဘုန်းကြီးတို့ယောဂီများအယူအဆမှားနေတာဟုတ်တယ်မလားဗျာ ဘုရားရှင်ကိုယ်တော်မြတ်ကြီးကတော့ဒီဒီဒီဒီဥစ္စာရာပါမအနှစ်သာရမရှိဘူးတဲ့ဒေသနာဝိရဏသာဒရဏဘာဝိနာဤအတ္တဒတဒနတဒနန္တာရောဒေသနာဝိရဏယံဒီရောငါပါရေသာဒရဏဘာဝိနာမြတ်စေကမိတိယဖြစ်ကြောင်းအတ္တရတာအရိတာရပါမြမရှိတော့ဒနတာပြည့်စုဥစ္စာဤ သာရောအလစ်တာရတိကဒါနံအလူဒါနဝါယိဒေဝမူနီရှားပွေထားတဲ့ပြည်စည်းဥစ္စာတွေမူနီပိုင်ဆိုင်ထားတဲ့ပြည်စည်းဥစ္စာတွေတိုက်ဒီကာယစိတ်နဲ့ရှင်ရေးကြောင့်တံပရမယာတွေရဏဟုရမြရေဟာအာလောကရဏရေဟာပစ္စည်းတွေဟာယံဒီယောငါးပါးနဲ့အမြဲဆက်ဆံနေပါရင်နဲ့ဆက်ဆံနေလေမိမိကတော့ဒီပစ္စည်းဝေယမှာပြည့်စုံနေပြီငါခံစားခြင်းလို့ခံစား စားခြင်းလို့ခံစားနိုင်ပြီးလောကမှာပြည့်စည်ရှိတဲ့ကိုယ်ဘာမှကိုအကုန်လုံးရနိုင်ပြီးကြကြောင်လောကနိဗ္ဗာန်သူကလောကနိဗ္ဗာန်လို့ဖြစ်နေတဲ့အယူအဆမှန်နေဒါဝင်လူမြတ်စွာဘုရားရှင်ကိုယ်တော်မြတ်ကြီးစရှိတဲ့သူတော်ကောင်းများကတော့ဒီအဒီပြည့်စည်ဥစ္စာတွေဟာဘာမှအနှစ်သာရမရှိဘူးတဲ့။ဒါကြောင့်လေဆိုတော့သံဃာ့ရဲ့နေရတဲ့ဒီကဥစ္စာတွေဘလောက်ပဲပြည့်စုံနေတယ်လို့ပြောပြော အဲဒီဇိဝဥစ္စာလူမင်းနဲ့လည်းဆက်ဆံနေတယ်။ဘာနဲ့ဆက်ဆံနေလဲ။ဒီလိုလည်းပဲမြေတာဆက်ဆံနေတယ်၊ဒီလိုလည်းပဲဆက်ဆံနေတယ်၊နင်းလည်းပဲမဆက်ဆံနေဘူးလား။ဒီလိုလည်းပဲဆက်ဆံနေတယ်၊တခုတည်းနဲ့လည်းပဲဆက်ဆံနေတယ်၊တာကိုတမီဆိုအမေရိကန်ဆိုရင်လည်းပဲဆက်ဆံပြီးတော့နေတယ်။ဒီတော့အဲဒီယန္တိဝိညာဉ်ဗန္ဓေမြဲမပြအမြဲတမ်းဆက်ဆံနေတဲ့အတွက်ကြောင့် တကယ်ချမ်းသာစိတ်အမှန်ဆောက်ရလားဗျာတကယ်ချမ်းသာစိတ်မှန်မဟုတ်ပါလောကနိဗ္ဗာန်စိတ်အမှန်မဟုတ်ပါဒီရှားတာရဲ့ပြည်စုဟုတ်တာကဒီမီးမောင်ကျွမ်းပါလို့လည်းပြည်စုနိုင်တယ်ဒီတိုင်းသာပါလို့လည်းပြည်စုနိုင်တယ်မင်းရကနေပြီးတော့မင်းမန္တာဖြစ်သေးပြီးတော့မယ်ဆိုရင်လည်းပြည်စုနိုင်တယ်သကုဒ္ဒညာလူစုကုစုလျာနေပြီးတော့တိုက်ခိုက်ရှင်းရှင်းလည်းပြည်စုနိုင်တယ် ပါကုတမီတို့အမွေကံကိုယ်ကဖြစ်ပြီးလည်းကိုဒီဒီဥစ္စာရင်းမပြည့်စုံနိုင်ဘူးလားအဲလိုရန်သူကဗာမေမြေပြတ်တတ်နေတဲ့အတွက်ကြောင့်ဒီဒီဥစ္စာတွေတန်ကုန်တဲ့ဉာဏ်တစ်ခုချမ်းသာစေချမ်းသာမှဟုတ်ရလားဗျာဒီလိုအကားကိုအမျိုးရှင်ပြီးတော့တွေ့တာနေကြတာမမောနေကြတာသက်တွင်နေကြတာဟုတ်တယ်မို့လားဗျာ အဲ့လိုဒီဒီချင်းဥစားရဲ့အနိတာရတရားကပါလို့ဆိုရင်အစုဒါနပဲဟုတ်တယ်မလားဒီဒီချင်းဥစားတွေကနေပြီးတော့ဒီအနိတာရကိုတုတ်ပြီးလေဆိုပါရင်ဒါနကောင်းမှုကိုပြုပါတဲ့ယနေ့ဘုန်းကြီးတို့ရှင်မင်းဓမ္မအမိသားစုများဟာရှင်သာသနာ့ရှိတာရဲ့သာသနာပြုလုပ်ငန်းအဝဝပြုကိုမျိုးပွန်းအားရှိတဲ့ညာအနေအချင်းမလူတန်းကြပြီလားဗျာ အဲဒီလိုလူတန်းနေကြတာမိမိအမြင့်သာရမရှိတဲ့ပစ္စည်းဥစ္စာတွေကနေပြီးတော့အမြင့်သာရဖြစ်တဲ့ဒါနအမြင့်ကိုပါလို့နေကြတာလေဒါနမျိုးကိုတုတ်ပြီးတော့ယူနေကြတာတဲ့ဒါကြောင့်လူတန်းကဒါနကောင်းမှုပြုတာတကယ်အမြင့်သာရဖြစ်ပါလေဒီတော့ဒီလိုဥစ္စာတွေဒီမျိုးဥစ္စာတွေပြည့်စုံလို့မိမိကလောကနိဗ္ဗာန်လို့အချင်းအမြင့်မှန်းပြီးတော့ဒီလိုဒါနရဲ့လို့ဒီလိုဒါယခုတကယ် တရားရိယာတရားတရှိတဲ့ရိယာပုဂ္ဂိုလ်များတော့ဒီအဲ့ဒီပစ္စည်းဥက္ကဟအနှစ်သာရမဟုတ်ပါဟုတ်တယ်မလားအဲ့ဒီပစ္စည်းဥက္ကဟအကားကဖြစ်တယ်တဲ့ဒီကိအနှစ်သာရကဒါနာကောင်းမှုဒီလိုပစ္စည်းဥစ္စာတွေကထုတ်ပြီးတော့ဒါနာကောင်းမှုဆိုတဲ့အနှစ်ကိုတော့သိရပြီနောက်တာမိမိရဲ့ဘဝမှာတကယ်တန်ဖို့ရှိတဲ့အနှစ်သာရဘာများထုတ်မှုတွေရာဒီလိုတည်းလို့ဆိုပါရင် ဒုံရယသာဒရဏပါဝိနာယိအတ္တရတသတိရတပိနဝေတိတုအဘိဝရဏတိကမ္မန္တာရောဒုံရယသာဒရဏပါဝိနာယိကုသေကြောင့်ပါသောယောဂဝေနာများဖြင့်အမြင်မပြဆက်ဆံမှုတည်းဖြစ်ကြောင်းအတ္တရတနိတ္တရပါမြမရှိတော့သရိရတာကုခန္ဓာဤတာရောအနိတ္တရဒီကာ သီလဝန္တိတုသီလရှိကုန်သောပုဂ္ဂိုလ်တို့၌အဘိဝါဒနာတိကံမံယုတိမြတ်လို့ရှိခိုးခြင်းအမှုပါ၏ဒုတိယဘုရားတော်ကြီးဉာဏ်ရရှိလာတဲ့ဘဝတွေကအနှစ်သာသာထုတ်ယူမယ်ဆိုရင်သီလကောင်းမှုပြုပါပါဖို့ပြုရမယ်သီလဝတ်ဆောင်ဒီမင်္ဂလာသီလပဲဖြစ်ဖြစ်ရှိပါသီလပဲဖြစ်ဖြစ်ဘုရားဆင်းမသီလပဲဖြစ်ဖြစ် မိမိဆောင်တင်ကြတဲ့ဒီနာကိုသိကြအောင်ဆောင်တင်တာတဲ့ဒါကြောင့်လေဆိုတော့မိမိရဲ့ဘဝခန္ဓာကြီးဟာကိုယ်ရဲ့ကြောင့်ပါတော်ယောဂဝေနာမြာမြာမြာဆက်ဆံနေတယ်အချိန်မရွေးမပြေးနိုင်နေဘူးလားဗျအချိန်မရွေးသေးပြီးတော့သွားနိုင်နေဒီဘဝတွေကဒီခန္ဓာတွေကမေတ္တာဓာတ်ထုတ်ယူလို့မရဘူးဖြစ်သွားလိမ့်မယ် ဒေဂရီလူရရှိတဲ့ဘဝဒေဝအနှစ်သာရကိုထုတ်ပြီးလေဆိုပါရင်သီလဆိုတဲ့အနှစ်ကိုထုတ်ပါဘာကိုထုတ်ရမလဲဒီသီလဆိုတဲ့အနှစ်သာရကိုထုတ်ပါတကယ်လို့ဒီရဘဝမှာရလာလို့အသက်ရှင်ရာခံရှိပြီးတော့မြူပါစေတပည့်ကစစ်သေးရောရှိပြီးကိုယ်သေးရောရှိပြီးတရားရှိပြီးတရားကြိုကြိုနေရပြီးအဲလိုအသက်ရှင်ရာခံရှိရှိနေပြီးတော့ရှိပြီးတော့မြူရပါစေ အဲဒီပုဂ္ဂိုလ်မှာသီလဆိုတဲ့ကိုယ်ချင်းတရားမရှိဘဲနဲ့အသက်ရှင်ပြီးတော့နေသူ့ဘဝတန်ဖိုးရောရှိရလားဘာမှတန်ဖိုးမရှိပါကိုယ်ချင်းတရားရှင်းလို့ပြီးတော့နေတဲ့ပုဂ္ဂိုလ်ဟုတ်တယ်မလားကိုယ်ချင်းတရားရှင်းပြီးတော့အသက်ရှင်နေလို့ကိုယ်ချင်းသီလရှင်းပြီးတော့အသက်ရှင်နေလို့သူ့ဘဝမှာဘာမှအနှစ်သာရမရှိပါတန်ဖိုးမရှိပါ တကယ်လို့အဲ့ဒီပုဂ္ဂိုလ်ဟာကိုယ်ကျင့်တရားကိုရှုရလို့ကိုယ်ကျင့်တရားကိုပြည့်စုံလို့ဆိုပါရင်ဘာလကောပိဋိတံတော်အဘုဒ္ဓစတိလို့ကျမ်းစာများမှာမကောင်းတဲ့ပြင်ထွက်ပြီးတော့အသက်ရှင်ရတယ်။ကောင်းတယ်လားမကောင်းတယ်လား ဇာတိမှာအဲ့ဒီပုဂ္ဂိုလ်ကြီးကဘယ်လိုရပေါ်ရတဲ့ပါရီတဲ့ညာရီတဲ့နဲ့ဟောကောင်းတဲ့နေလားမကောင်းတဲ့နေလားဗျာဒါကြောင့်ကမ္မကောပိဋိတ္တောဘုဂုစ္စတိမကောင်းတဲ့ရင်းဆွဲပြီးတော့အသက်ရှင်နေရဲ့ဘာမှတန်ဖို့မရှိပါဗမာဓာတုကရဏမဟိတေဘောဂဇာနိဖြစ်တိဗမာဓာတုကရဏမေလျောလို့ဆိုတဲ့သမာဓတရားကြောင့် မယေတုကြီးကျင်းနာသောဘုရားဇံမေစီဝါယီစီဝါယီဆုံးရှုံးပြပြခြင်းကိုဒုက္ခတိရောက်တတ်ပါ၏အဲဒီပုဂ္ဂိုလ်ဟာကိုယ်ခြင်းတရားတွေပြည့်စည်နေပြီဆိုပါရင်အဲဒီပုဂ္ဂိုလ်ဟာပမာရတရားတွေမှန်မှုနေတယ်စီဝါယီကိုလည်းမြင့်နေတယ်စီဝါယီကိုလည်းမြင့်နေတယ်အာလုဒနာကောင်းမှုလည်းမြင့်နေတယ်သီလကောင်းမှုလည်းမြင့်နေတယ်ဘာဝနာကောင်းမှုတွေလည်းမြင့်နေတယ် ဒီတော့ပမာရတရားကိုလွှမ်းလို့ပြီးတဲ့အတွက်ကြောင့်သူ့ရဲ့သိုးတဲ့မှုတွေဟာအကုန်လုံးပြည့်စည်ဆုံးရှုံးတတ်သည်ကုသတရားပြည့်စည်နေပြီဆိုရင်အဲ့ဒီပုဂ္ဂိုလ်ရဲ့ဒီလာရေးကြီးပါရေးတွေဟာတိုးတက်လာမလားဆုံးယူသွားမလားလဲပမာရတရားတွေလွှမ်းလို့တဲ့အတွက်ကြောင့်ဆုံးယူသွားပြီဒါရဏဆိုတော့မြတ်တေဝပရိသဥပါဒုက္ခတိ ဟောဤသူတင်တရားပြည့်စုံနေတဲ့ပုဂ္ဂိုလ်ဟာဘယ်ပရိသတ်ခြင်းကိုဝင်ဝင်ကိုကျင့်တရားပြည့်နေတဲ့အတွက်ကြောင့်ပရိသတ်အလယ်ရောက်ပြီးဆိုရင်ဒီကဘုဒ္ဓမြင်နာတည်ပြီးတော့မလန်းစမ်းမှာ အဝိဇ္ဇာတရောဝင်နေတွေ့တဲ့ကမှာယွန်ပြီးယွန်တော့ကြောက်ကြောက်ယွန်ယွန်ဖြစ်နေတတ်သည်ဒါကိုယ်ရင်တရားကောင်းလို့လားကိုယ်ရင်တရားပြည့်နေလို့လားအဲဒီကိုယ်ရင်တရားပြည့်နေတဲ့ပုဂ္ဂိုလ်ကိုယ်ရင်ဒီနာပြည့်နေတဲ့ပုဂ္ဂိုလ်ဟာပရိသတ်ကြားထဲမှာမဝင်ရင်မတွေ့ရင်ယွန်ပြီးယွန်တော့ဖြစ်နေတတ်သည်နောက်တစ်ခါနံပါတ်၄အတ္တသံလောကလံကရောတိဒီကိုယ်ရင်တရားကိုပြည့်နေတဲ့ပုဂ္ဂိုလ်သိနာမရှိတဲ့ပုဂ္ဂိုလ်ဟာ ဒေယံဤတေကိုကိုယ်ကကာလမှာတွေ့တွေ့ဝူဝူနီမူနီနဲ့တရားတတ်သည်ကိုယ်ကတရားများပြည့်စုံနေပြီဆိုရင်အဲဒီပုဂ္ဂိုလ်ဒေယံဤကြတော့လေသူ့ရဲ့ရှိတဲ့အမွေတွေဟိုကလူရင်ဒီကလူရင်ဟိုပေးရင်ဒီပေးရင်နဲ့ဖြစ်နေတာဓာတ်ရဲ့ဒေယံဤကဘုန်းကြီးတို့ယောဂီများစိတ်တွေကဘာဖြစ်နေတာတွေ့နေတာဘာမှကောင်းတဲ့ဘက်ကိုသူမသိနိုင်တော့ ကောင်းတဲ့ဘက်ကိုမတည်နိုင်လို့ကောင်းတဲ့ဘက်ကိုမစဉ်းစားနိုင်လို့ဒါကြောင့်သံဃာလောကလံကရောတိတရားနည်းစဉ်းစားကြမှာကိုယ်တရားပြည့်နေတဲ့ပုဂ္ဂိုလ်ဟာသူတွေဝေဝေတရားတတ်သည်ဒါရဏကိုရောဒုက္ခတိဝိပဒံရေယဥပပစ္စတိတိတိရှားမေမအပင်ငရေတုကြရောက်ရတတ်သည် တည်ပြီးတဲ့ရမယ်မှာလည်းဒီပုဂ္ဂိုလ်ဟာဒုက္ခတိဘဝလားဒုက္ခတိဘဝလားကဲဒီလိုကိုယ်ရင်တရားဆင်းသောပုဂ္ဂိုလ်ဒီအဲ့ဒီမကောင်းကျိုးများလို့လည်းအသက်ရှင်ပြီးတော့နေရတယ်အဲ့လိုမကောင်းကျိုးများလို့လည်းအသက်ရှင်ပြီးတော့နေရတဲ့အတွက်ကြောင့်ဒီပေါင်းတရားရှာကြအသက်ရှင်ပြီးတော့နေရခြင်းကျမ်းမာပြီးတော့နေရခြင်းဖြင့်ဒီမှမရှိသူအတွေ့ဘဝမှာတန်ဖိုးရှိရလားဗျာ တန်လို့မရှိပါတဲ့ဘဝမှာတော့ဖြင့်အတ္တဒီဘလောက်ပဲရှိရှိနေရစေကမူကိုယ်ချင်းတရားပြည့်စုံနေပြီကိုယ်ချင်းသီလကျင့်လို့နေပြီဆိုရင်တန်လို့မရှိပါဒါကြောင့်ဘုရားရှင်ကိုယ်တော်မြတ်ကြီးကယောဇဝတ္တတတံဒီဒုတိယအတ္တမဟိတောဒုတံကုရိတံတိယောဒီနဝတ္တဇာယိနောယောဂပုဂ္ဂလံဝိဒုမကုအပြင်ပုဂ္ဂိုလ်ဒီက အတမဟိတောမင်းရဲ့ကိုယ်နဲ့လူကိုကောင်းကသုံးတုံးနဲ့ကြည့်ပါရဲ့လျင်အတမဟိတောမင်းရဲ့ကိုယ်နဲ့လူကိုကောင်းကသုံးတုံးနဲ့ကြည့်ပါရဲ့လျင်ဒုတိယကိုယ်ချင်းဒီနာပြေးသွားရဲ့နေပြီရှင်ဝဏတတံရေပေါင်းတရားကာလအကြောင်းဒီဝေဒီဝေရတဲ့ရှိနေရစေပါမူ တဏ္ဍပုဂ္ဂလာတာဒုက္ခရင်းတရားရှင်းသောပုဂ္ဂိုလ်ဤဘောနာတတံရေပေါင်းတရားကာလကြအောင်ဒီနာတော်အသိရှိနေရခြင်းတည်းဒီနာဝန္တာတာသီလနှင့်ပြည့်စုံသောပုဂ္ဂိုလ်ဤဒီနာဝန္တာတာကိုယ်ချင်းတရားကိုယ်ချင်းဒီနာနှင့်ပြည့်စုံသောပုဂ္ဂိုလ်ဤဤကံတနုတေယတနာနှင့် ဒီလူကျမ်းအသက်ရှင်ရည်အသက်ရှင်ရည်မြာချင်းလာတယ်တေရောကောင်းစွာမတွေ့ရ မလားအဲလိုမိမိရဲ့ဘဝလေးကနေပြီးတော့အနှစ်သာရသိကြမယ်ဆိုပါရင်သီလစောင့်မှပါလို့ရမှာလေသီလကိုလည်းပဲသင်ကြပါစေကိုယ်စီကိုယ်တင်တရားတွေလည်းကောင်းမွန်ပါစေဟုတ်တယ်မလားဗျာအဲဒီလို ကျမ်းကိုမရောက်နိုင်မှဘဝဟာကျန်လို့မရှိပါဟုတ်တယ်မလားဗျာဒီလိုဝိညာဉ်ရဲ့ပြည်စုံမှာတဲ့ဝိညာဉ်ရှိမှဘုန်းကြီးတို့ယောဂီများအချက်တန်းကိုရောက်နိုင်လားဒီဝိညာဉ်ရဲ့ပုဂ္ဂိုလ်တဲ့ရဲ့အဓိပ္ပာယ်ကဘာလို့ထွက်တယ်လဲဆိုတော့ရင်းရင်းတဲ့သဘောသိသိရတယ်ဝိညာဉ်ဆိုတာရင်းရင်းတဲ့သဘောဝိညာဉ်ရင်းရင်းတဲ့သဘောဝိညာဉ်ရင်းရင်းတဲ့ပုဂ္ဂိုလ်ရဲ့စိတ်ကြံလို့ဒီလိုအဓိပ္ပာယ်ရတယ် ဒီတော့ဘယ်နေရာတွေမှာဘုန်းကြီးတို့ယောဂီများဘုန်းကြီးတို့ဓမ္မမိသားစုများကရင်းရင်းမှလည်းတွေ့ရင်ဥစ္စာတရားတွေကြည့်ရမှာရင်းရမှာဘာတွေကြည့်ရမှာလဲဒုစရိုက်တရားကိုကြည့်ရမှာရင်းရမှာမဟုတ်ဘူးဒုစရိုက်တရားကိုဒါနာကောင်းမှုကိုကြည့်တဲ့အခါမှာရင်းရမယ်။တရားကိုထောက်ပြီးဆောင်တဲ့အခါမှာရင်းရမယ် ဘာဝနာလုပ်ငန်းတွေပွားများအပ်တဲ့နေရာမှာရင်းရမယ်။ဘုန်းကြီးတို့ဒါနာကောင်းမှုပြုလို့အလှူဒန်းလိုမွဲခြင်းလိုမွဲသွားပါလိမ့်စေ။ငါဘာပဲဖြစ်ဖြစ်ကောက်စားရစားရမည်ဖြင့်ငါဒါနာကောင်းမှုတော့ပြုမယ်ဆိုတဲ့အဲ့ဒီရင်းရင်းနဲ့စိတ်ဓာတ်ကိုဝရိယလို့ခေါ်ပြီး ဒီနာ၆လေးကြောင့်တို့ဒီနေရာမှာဘုန်းကြီးတို့ယောဂီများစာအင်ယောဂရှိနေလို့ဒီနေရာလေးဝမ်းပိုက်ပေါက်ပွဲပြီးတော့သိခြင်းသိပွဲဝင်ရဝင်ကလေးစီဒါဆောက်တည်ဆောင်နေတာတဲ့ဒီနာတရားကိုရည်စည်ကြအောင်ဆောက်တည်ဆောင်သိနေအဲဒီလိုရင်းရမှာဘုမဗနာဘာဝနာလုံးငန်းနေပွားများအထုတ်တဲ့နေရာမှာလည်းကာယကရှိဤသေသအနာသုက္ကတဥပါဒတိတိ ဟောဤဉာဏ်မတရားဘာဝနာ၏ပွားများအထုံရင်ကိုနှင့်အသက်ဒီဉာဏ်တို့ဘုံဘုံလေးတို့သိခြင်းသိရစီအမင်းခန္ဓာကိုယ်ကိုမငြိချပဲနဲ့ကြိုးကြိုးစားစားအထုရှိကိုဒါဝိညာတဲ့ရင်းမြစ်လေလို့ခေါ်ပါသည်အဲ့ဒါရင်းမြစ်လာရင်ဝိရိယဒီနည်းရဲ့အသက်ကိုလည်းဗရဏမထားဘူးနည်းနည်းခန္ဓာကိုယ်လည်းဗရဏမထားတရားတွေမရမရှိငါကြိုးစားနေပွားများနေအထုနေဆိုတာဒါဝိရိယဒီတော့ ဒီနေရာမှာတော့ဖြစ်ဖြစ်လုပ်ငန်းတွေလုပ်တဲ့နေရာမှာအဲ့ဒီရင်းရင်းနဲ့ဝိညာဉ်ပါမဘုန်းကြီးတို့ယောဂီများခြေတန်းကိုရောက်နေတဲ့တန်းကိုရောက်နေဘုရင်တရားတွေတက်တော့တဲ့ကောင်းနေနေဒီနာလေးကြီးစုံနေဒီနာကိုလည်းရှင်းပြအောင်လုပ်တဲ့ကိုယ်ကြီးတရားကိုလည်းကောင်းကောင်းမွန်မွန်နေနေအဲ့ဒီကိုယ်ကြီးတရားတွေတက်တော့တဲ့ကောင်းနေနေရှင်ရှင်ရဲ့လုံလဝရိယမပါလို့ရှိရင်ဝရိယမရှိလို့ရှိရင်အဲ့ဒီပုဂ္ဂိုလ်ရဲ့ဘဝဟာ ထိတ်တန်းကိုမရောက်နိုင်ပါရောက်နိုင်ပါမလားဒီပြီးတော့ဘဝတန်ဖို့ဟောရှိသေးရလားဗျာအဲဒါဝရိယတရားကြည့်လို့ပြည့်စုံလို့ရရောမလို့နေဘူးလားဗျာဒါကြောင့်မြတ်စွာဘုရားရှင်ဘုရားမြတ်ကြီးကယောဇံဝတ္တတတံစီဝေကုတိတောသီနဝိရိယောယောဇံဝတ္တတတံစီဝေကုတိတောသီနဝိရိယော ဧကံဇိရိတံတေယောဝိရိယမရံပတောတနံယောသပုဂ္ဂလောမြေတုမဆုအရှင်ပုဂ္ဂိုလ်သည်ကုသိတောပြုမည်ရှိ၏ရှင်နာဝိရိယောမိမိရဲ့ရေရင်ဟသသောလုံလဝရိယအရေကိုလျှော့ချထားပြီးရှိ၏ဘုဒ္ဓတံမြေပေါင်းတရားသာနာကြအောင် ဒီရှိရာသိရှိနေရစေကမူတတ္တပုဂ္ဂလာတာတတ္တပုဂ္ဂလာတာဒုဝရိယဖြစ်ပြီးတော်ပုဂ္ဂိုလ်ဤသောတာပတံရေပေါင်းတရားစာကြောင့်ဇီဝနာတော်အသက်ရှင်၍နေရခြင်းဖြင့်ဒါနမြင့်မြင့်မြတ်မြတ်ဝိညာသမပရံလုံးကဝရိယကိုအရဘတော် ထုတ်သောပုဂ္ဂိုလ်၏ဣဒံတမိတေယုတဏနိယဒီကံဝတ္တိရှိနေရာခြင်းဟာလည်းသေယောကောင်းစွာမတွေ့ ဆက်တန်းကိုမရောက်နိုင်ပါဒီဝါစားတဲ့နေရာမှာလည်းရှိတိုင်းပဲဒီညာစားတဲ့နေရာမှာလည်းဝရိယမပါလို့ရှိရင်အဲ့ဒီပုဂ္ဂိုလ်ဟာဆက်တန်းကိုရောက်နိုင်ပါမလားဒီခုလိုတရားဘာဝနာကြီးပွားများအားထုတ်တဲ့နေရာမှာလည်းဒီဝရိယသမပဒံဆိုတဲ့လုံးဝဝရိယမပါရင်အဲဒီယောဂီပုဂ္ဂိုလ်ရဲ့အဲဒီပုဂ္ဂိုလ်ရဲ့ဘဝမှာတရားအသိဉာဏ်ဒီရနိုင်ပါမလားဗျာဒါကြောင့်ဘုရားယောဂီများ ဒုဝရိယမရှိဘဲနဲ့တတရားကြာကြာကြီးရှိရှိနေအကြည့်သာမူဘဝမှာဒီလာနဲ့ပြည်သူမာရဲ့တို့တော်ဝရိယဇတ်တို့ရောကျူးစားပေါ်များအာတုဘုမအာတုဘုမရှိဘူးဆိုပါရင်အဲ့ဒီပုဂ္ဂိုလ်ရဲ့ဘဝဟာအထက်တန်းမရောက်နိုင်တဲ့အတွက်ကြောင့်ဘဝဟာတန်ဖိုးမရှိပါတဲ့ဒါကြောင့်ဝိညာဉ်ရှိပြီးတော့တဏှိတဏှိတဏှိနဲ့တန်ကြီးရစီကံကိုအဲဒီပုဂ္ဂိုလ်ရဲ့ဘဝဟာတန်ဖိုးရှိပြီးမြတ်သည်ဟုတ်တယ်မလားဗျာ။ နောက်တခါတားရည်နောက်ဆိုတော့ဘုန်းကြီးတို့ဝရိယတရားပြည့်စုံရုံနဲ့မိမိရဲ့ဘဝလုံလောက်ပြီလားဆိုတော့ဒါမျိုးမလုံလောက်သေးဘူးဘုန်းကြီးတို့ယောဂီများဝရိယနဲ့တော့တဲ့ကျိုးကျိုးစားစားအားထုတ်ပြီးတော့နေမယ်ဝရိယရှင်ဟန်ကျင်းပြီးတော့ဘလောက်ပဲကျိုးစားနေနေအဲဒီပုဂ္ဂိုလ်မှာကျဉ်းရင်တဲ့စိတ်အဲဒီကျဉ်းရင်တဲ့စိတ်မရှိဘဲနဲ့ကျိုးစားပြီးတော့နေလို့ရှိရင် နောက်ကဘုန်းကြီးတို့ယောဂီများပြည့်မပါတဲ့လေလိုပြည့်တူးမပါတဲ့လေဟာလူရတကြီးရောက်ပါမလားဗျာနောက်ကပြည့်တော့မပါတဲ့ဒီမောဟာပင်လေတွေမှာလူရတကြီးကိုရောက်ပါမလားအဲ့ဒီတော့ပြည့်မပါတဲ့လေလိုဒီမောကြီးလို့ယေရုပင်မပါတဲ့လေဒီမောကြီးများကိုပင်လေတွေလွတ်နိုင်ရတယ်လို့ပဲဒါကြရင်မျိုးပညာမျိုးလူပညာ မြင့်ပြီးလို့နေလို့လေဒီတော့တမာတိဆိုတဲ့စိတ်ကြီးရေလို့တမာတိရှိလို့ရရောမလို့ရဘူးလားဗျာစိတ်ကြီးရေလို့တမာတိလေးနဲ့ခြာယုစုတိုက်ပြီးတော့တစ်ခုခုကိုတရားဝတ္ထုတစ်ခုခုကိုလုပ်တော့မယ်ဆိုပါရင်စိတ်ကိုဒီဒီငြိမ်ငြိမ်ထားပြီးတော့ကျူးစားပြီးတော့ပြုလုပ်နိုင်မယ်ဆိုပါရင်အောင်မြင်မှုဆိုတာကြီးမရနိုင်လေဘူးလား ဒီမှာရှာတဲ့နေရမှာလို့ဘုန်းကြီးတို့ယောဂီများဟိုဟာဆဆဒီဟာဆဆဟိုလို့လိုက်ဒီလို့လိုက်နဲ့တခါနဲ့ကြံရခက်လုပ်နေရင်အဲ့ဒီပုဂ္ဂိုလ်ရဲ့အောင်မြင်မှုတွေအားရနိုင်မှာမလားဟုတ်တကူရတော့ဒီမှာရေလုံငန်းကိုကောက်ချက်ဇောင်းပေးပြီးတော့ဘုန်းကြီးတို့ယောဂီများဒီဒီငင်းငင်းနဲ့ချိုးစားအထုတ်ပြီးတော့လုတ်ကန်ရှားဖို့လို့ဆိုတာရင်အဲ့ဒီဒီပေါ်ကြီးဟာအထက်တန်းကြီးအောင်မရောက်နိုင်ဘူးလားပညာရှာရဲ့ဉာဏ်မှာလည်းမိမိရှာဝယ်လို့တဲ့ဉာဏ်ရလို့တဲ့ပညာရဲ့အထက်တန်းပညာတွေကို အာယုတက်ပြီးတော့ဆောင်းပေးပြီးတော့ပြင်းပြင်းပြင်းပြင်းနဲ့ရှင်းစားပြီးတော့ရှားပေးနိုင်နေရှင်းစားနိုင်နေဆိုပါရင်ဒီပညာရည်ရလေးပဲအချက်တန်းထူအောင်မရနိုင်နေဘူးလားဗျာအဲ့ဒီလိုလေဘုန်းကြီးတို့လောကီညာဝိပဿနာဘာဝနာလုပ်ငန်းတွေပွားများအထုတဲ့နေရာမှာလည်းပဲဝရိယကလာလုံကျဲပြီးတော့သမာဓိမပါလို့ရှိရင်အဲဒီပုဂ္ဂိုလ်ရဲ့တဏ္ဍာမှာဥပ္ပစ္စတွေဖြစ်နေပြီ။ဘာတွေဖြစ်နေတာလဲ။ကျင့်လို့နေပြီ အဲ့ဒါဝိညာဉ်နဲ့သမာဓိဟာညီညွတ်နေရတယ်ဝိညာဉ်နဲ့သမာဓိညီညွတ်နေရတယ်ဘုရားတို့ယောဂီများသမာဓိမပါရင်လည်းဝိညာဉ်ကြီးရဲ့နေမအညာမအာအနေအချင်းအဲ့ဒီပုဂ္ဂိုလ်ဟာကျူသာအထုနေရင်အိဒီပြအစာရည်ပြအနုဒံကြီးပြကောင်းရာမရှိမလို့ဖြစ်ပြီးတော့အဲ့ဒီပုဂ္ဂိုလ်မှာဝိပဿနာဉာဏ်ဒုတိယဉာဏ်ဒုတိယမရနိုင်မှာဒါကြောင့်တရားပွားနာပွားများအတုတဲ့ဉာဏ်မှာလည်းဘုရားတို့ယောဂီများ သူတင်ရင်လို့သမာဓိပါဖို့ရာလူဒီအဲ့ဒီသမာဓိနဲ့ဝရိယအညီညာထားပြီးတော့ကျူးသမတာလည်းဒီလိုလူရပန်းနိုင်လို့လောလောကူကူမရောက်နိုင်ဘူးလားဗျာဘယ်လိုကူကူနဲ့ရောက်နိုင်လို့ဒါကြောင့်ဘုရားရှင်ကိုရောင်မြတ်ကြီးကဘလောက်ပင်ဝရိယစိုက်ထုတ်ပြီးတော့ကျူးသမနေနေတဲ့သမာဓိမရှိလို့ရှိရင်အဲ့ဒီပုဂ္ဂိုလ်ဟာရှိသေးတယ်ယောဇဝတ္တတံစီ ယောသံဝတ္တပတံဇီဝိတုတ်ပြယောအတ္တမဟိတောဧကံဇီဝိတံတိယောပညာဝတ်သာယိနောတမတိမေရှိစေနေသောပုဂ္ဂိုလ်၏သာယိနောတိမေမူတမရိတရားနှင့်ရှိစေနေသောပုဂ္ဂိုလ်၏ဧကံတမိတေယတနံနိယသီဝိတံဝတေရှိနေရာခြင်းဟာသာလျှင်တေယောကောင်းစွာမတွေ့ ရှိမှသာလျင်မိမိလူရောခရီးလူရောပန်းနိုင်ကိုသက်ဆိုင်နိုင်အောင်မြင်ရောက်နိုင်သည်ဒါကြောင့်သမာဓိမရှိလို့ရှိရင်မြေပေါင်းတရာကာလကြာဝတ္တရှိပြီးတော့နေရာချင်းတဲ့အဲဒီပုဂ္ဂိုလ်မှာသမာဓိတရားပြည့်စုံပြီးတော့စိတ်ကြီးငြိမ်လို့သမာဓိရှိလို့ရှိရင်ဣဒံစီဣဒံတေယောတဏိတေယတဏံနဲ့နေရစေကမူသမာဓိရှိတဲ့ပုဂ္ဂိုလ်မှာမြင့်မြတ်တယ်ဒီဘာကြောင့်လဲဆိုရင်ဘုန်းကြီးတို့ယောဂီများ တည်ငြိမ်လို့တမာတိမှာမရလို့ရှိရင်ရုပ်တဘောနာမ်တဘောဖြစ်ပြတဘောမြင်နိုင်မှာမလားဗျာအဲဒီတည်ငြိမ်လို့တမာတိရရှိလာပြီဆိုပါရင်အဲဒီပုဂ္ဂိုလ်ဟာရုပ်နာမ်ရဲ့ဖြစ်ပြတဘောဒီရုပ်နာမ်တဘောဒီမတွေ့နိုင်ဘူးလားဗျာဒါကြောင့်ဘုရားကြီးကိုယ်တော်မြတ်ကြီးကယောဇာဝတ္တတတ္တကြီးကိုယောဇာပုဂ္ဂလောဤသူမဲ့သောအရှင်ပုဂ္ဂိုလ်သည်ဒုက္ခရောအသိဉာဏ်မရှိပါဘဲလျက် ဒုတိယယုဏနှစ်ပါးလုံးမှာပိုင်းခြားသိဉာဏ်ပညာမရှိပါပဲလေဘုဒ္ဓတတံဒီပေါင်းတရားကာလကြောင့်ဒီဒီရတဲ့ဒီဒီရတဲ့ရှင်ရေရစီတာမူတတပုဂ္ဂလာတာသူပညာကျင်းပြီးတော့နေတဲ့ပုဂ္ဂိုလ်ဘုဒ္ဓတတံဒီပေါင်းတရားကာလကြောင့်ဒီဝနာတော်အသက်ရှင်နေရခြင်းဖြင့် ပညာဝတ္တတာယုံနာနှစ်ပါးကိုပိုင်းခြားပြီးတဲ့ပညာနဲ့ပြည့်စုံတဲ့ပုဂ္ဂိုလ်ဤဧကံတဏိတေယတဏနိညာဒီတံအတိတ်ရှင်ယုမယာခြင်းဟာတာလျင်တေယောကောင်းစွာမတွေ့မြင်ရလာပါပြီတော်တည်း စိတ်တည်ငြိမ်မှုသမာဓိတော်ရနေပြီသို့တော်ယုံနာရဲ့သဘောလေးလောက်မှာရှင်ဘယ်နာမည်လို့မှပိုင်းနိုင်ကြကြမသိသေးလို့ရှိရင်လူဘဝမှာရနိုင်မယ်လို့တက္ကာယတိတိတန်ခါကြီးနဲ့နေသွားရမှာဒီတော့တက္ကာယတိတိတန်ခါကြီးနဲ့နေသွားရတော့မိမိရဲ့ဘဝတန်ဖိုးရှိရလားဗျာလူဘဝကိုလည်းရနေပြီတရားရှိရင်သာသနာတော်နဲ့လည်းတွေ့ကြုံနေပြီ အဲလိုတွေ့ကြုံနေရပါလေတန်ရသက္ကာယဒိဋ္ဌိသက္ကာယဒိဋ္ဌိတန်လင်းကြီးနဲ့ပြီးသွားရမယ်ဆိုရင်ဘဝဟာတန်ဖို့မရှိပါသာသနာတော်နဲ့တွေ့ကြုံရကြုံမနတ်ပါအဲတော့နာနဲ့ရုပ်ကိုပိုင်းခြားပြီးတော့သိပြီဆိုရင်အဲဒီပုဂ္ဂိုလ်ဟာသက္ကာယဒိဋ္ဌိပြင်းတော့တာပဲဟောပြနေတာပါလိမ့်မယ်နာမရူပဝဝတ္တနိနာနာယုတ်နှစ်ပါးကိုပိုင်းခြားပြီးတော့ဉာဏ်ပညာဖြင့် သက္ကာယဒိဋ္ဌိတတဝါရှိနေတယ်ဆိုတဲ့အမှပညာသက္ကာယဒိဋ္ဌိကြီးကိုပဒယတိပယ်တတ်နိုင်ပါ၏ရှင်နဲ့နံကိုအမှန်ဉာဏ်နဲ့တွေ့လိုက်ပြီဆိုရင်အဲ့ဒီပုဂ္ဂိုလ်ဟာဓာတုယောက်ျားလေးမှာပုဂ္ဂိုလ်တတ္တဝါဆိုတဲ့အဲ့ဒီအမှားဒီသက္ကာယဒိဋ္ဌိကြီးကျင်းတာဗာဒိဋ္ဌိကျင်းသွားတာလေသက္ကာယဒိဋ္ဌိကျင်းသွားတယ်ဆိုတာအမှန်မြင်လို့လားအမှားမြင်လို့လားတကယ်ရှိနေတာဟုတ်ရှိနေတာကမိမိတို့ခန္ဓာမှာဘာနဲ့ဘာသာရှိတယ် ရုံးလိုက်နာနာရှိတယ်။အဲဒီအမှန်ရှိနေတာကိုမိလို့သိနေတာကငါတို့ယောက်ျားမိန်းမပုဂ္ဂိုလ်တ attva လို့အမှားဒီအမှားမြင်မမြင်နေဘူးလား။အဲဒီအမှားဒီအမှားမြင်တာသက်္ကာယဒိဋ္ဌိပဲ။အဲဒီဒိဋ္ဌိဟာဘုန်းကြီးတို့ယောဂီများအခုတည်တည်ကြာကြာခန္ဓာဉာဏ်စိတ်ပေါ်တိုင်းအာယုန်တွေရှိနေလို့ဥမာအဖြစ်သင်နိုင်တဲ့ဘောအာယုန်ပင်အာယုန်မျိုးကိုဘုန်းကြီးတို့ရှိနေတယ်။ ရှုနေလို့ရှုစိတ်ကဒီမှာဝိညာဉ်ဆိုင်ပြီးတော့တတိထဝိညာဉ်ဆိုင်ရှုနေတဲ့အခါကျတော့ရှုစိတ်ကရှုမှန်ရအာရုံပေါ်မှာစူးစူးဆဲဆဲတည်တည်နေပြီဆိုရင်ဘုန်းကြီးတို့ယောဂီများသင်ချင်းလေးတဲ့ဘောင်းနေဆိုရင်လည်းတည်ရခြင်းတည်ရခြင်းတောင်းတင်းတုံ့ကန်လာတဲ့သဘောလှုပ်ရှားရွေ့ရှားနေတဲ့သဘောမတွေ့ရပါဘူးလားဟောပင်ကျသွားလို့လည်းတည်ရခြင်းတည်ရခြင်းရွေ့ရွေ့ရွေ့ရွေ့သွားတဲ့သဘောမတွေ့ရပါဘူးလားအဲဒီ သဘောလေးကဘုန်းကြီးတို့ယောဂီများဝါယောတရဲ့သဘောဘာတရဲ့သဘောလဲတုံးကန်တောင်ပြင်းလှုပ်ရှားရွေ့ချမ်းနေတဲ့သဘောကဝါယောတအဲဒီဝါယောတဟာရုပ်တရားဘာတရားလဲအဲဒီလေးကိုဒီမှာတောင်ပြင်းတုံးကန်နေမှုသဘောရွေ့ချမ်းနေမှုသဘောလေးကိုသိနေတာလေးကဉာဏ်တရားအဲဒီတော့ဘောနာပညာလေးရှုမြင်ရင်းနဲ့ယုံနာပိုင်ချမသိသေးဘူးလားဗျာဒီတော့ကောင်းတာပင်နာကယုတ်တရားအဲ့ဒီကောင်းမှုပင်မျိုးကိုရှုသိနေတာလေးက နန္တရားအဲ့တော့ဘယ်ချိန်မှာပဲရှုလိုက်ရှုလိုက်ခန္ဓာရှုလိုက်ပြီဆိုရင်ရှုကအာယုရှုတရားနဲ့ရှုသိနေတဲ့နန္တရားဒီနှစ်ခုကလွဲပြီးတော့တခြားရှိသေးရဲ့လားအဲ့လိုယုံနာကလွဲပြီးတခြားပုဂ္ဂိုလ်တ attva ဒီမှာယောက်ျားလေးမှမရှိတော့ဘူးဆိုတာအမှန်တိသိလိုက်တာနဲ့တကယ်နဲ့တည်း တတန္တရာလုံးကဆွဲလာခဲ့တဲ့ညာတရားကျမ်းလုံးမှဆိုတဲ့အဆွဲဒိဋ္ဌိမပြုတ်ပေဘူးလားဗျာ။အဲဒီမှာသက်တန်ရာဒိဋ္ဌိပြုတ်သွားတယ်။အဲတော့မိမိမှာအဲဒီလောက်ပြီးတဲ့ဉာဏ်ပညာလေးမှမရှိရင်လူဘဝမှာရှိရှိနေရဘူးမယ်လို့လည်းတန်လို့ရှိပါမလား။ဒီတနေ့တည်းတမနဲ့ပင်နေရဇေကမှုယုံဉာဏ်ရဲ့အဲဒီယုံဉာဏ်သဘောလေးကိုမြင်နေအဲ့ဒီတကြိမ်တစ်ခါတော့တွေ့ရရသိရရပြီဆိုရင်ဘဝမှာတန်လို့မရှိသေးဘူးလားဗျာ။ ဒါလို့လို့မိမိရဲ့ဘဝကတန်ဖိုးကကြီးပြီလားဆိုတော့လူကြီးတွေဘုန်းကြီးတို့ယောဂီများမိမိရရှိလာတဲ့အသက်ဟုတ်တယ်မလားဗျာအသက်တရားတကြီးကြီးတကြီးကြီးနဲ့တနေ့ပြီးတနေ့တရက်ပြီးတရက်တနာပြီးတနာတနေ့ပြီးတနေ့ဆိုတာလို့ငြင်းငြင်းသွားတာလားကြီးကြီးသွားတာလားအသက်တွေကကြီးကြီးလာလို့မိမိရဲ့ဘဝမိမိရဲ့အသက်တွေကတန်ဖိုးကိုလည်းရအောင်ယူတတ်မှာဟုတ်တယ်မလားမယူရရင်အသက်တွေဘလောက်ရှိရှိနေနေအဲဒီပုဂ္ဂိုလ်ရဲ့ဘဝဟာတန်ဖိုးမရှိဘူး တန်ဖိုးနဲ့ပဲတချို့များအတိတ်ဘဝကသီလကောင်းလို့အသက်ရှိတယ်ဒါပေမဲ့ဒီဘဝမှာတော့ဒီယုံနာရဲ့တရားကိုလည်းယုံနာသဘောလည်းမသိဘူးယုံနာသဘောလည်းလားဆိုတော့အဖြစ်ဖြစ်သဘောလည်းပဲသိပါမလားဗျာအဲတော့အဲလောက်မှမသိဘူးကိုရင်ဘဝဟာတော့ရှင်အသက်ရှိနေမယ်လို့လည်းပဲသာသနာတော်နဲ့တွေ့ရကြုံလက်ပါမလားလူချင်းရကြုံရောလက်ပါမလားဒီတော့မနဲ့တော့တန်ဖိုးရောရှိရလားဒီဘဝရဖို့ဆိုတာလွယ်လားခင်းရလား ဒီလောက်ဖြေရင်ရအောင်ယူလာခဲ့တဲ့ဘဝကြီးကိုတန်ဖိုးမင်းနဲ့အကုန်ဆုံးမခံသေးခြင်းလို့ဘုန်းကြီးတို့ရှင်မင်းတို့ဓမ္မမိသားစုများကိုတန်ဖိုးရှိရှိမိမိဘဝကိုအကျိုးရှိရှိမိမိရဲ့ဘဝကိုတန်ဖိုးရှိအောင်အသုံးချသွားစေခြင်းလေဒါကြောင့်မို့ဒီနေ့အဲ့ဒီဘဝရဲ့ ကြံဖို့ဘဝရဲ့အနှစ်သာရလေးကိုထုတ်ယူစေခြင်းလို့ဒီလိုဒီလိုနေရင်တော့မိမိဘဝဟာတန်ဖို့နဲ့သွားလိမ့်မယ်။အဲဒီလိုမိမိရဲ့ဘဝလေးကသီလဆိုတာလေးကိုထုတ်ယူလိုက်မိမိရဲ့ဘဝလေးကသမာဓိဆိုတာလေးထုတ်ယူလိုက်မိမိရဲ့ဘဝလေးကဝိညာဉ်ဆိုတာလေးထုတ်ယူလိုက်မိမိရဲ့ဘဝလေးကဟောဒီမှာယုံနာသဘောလေးမြင်အောင်ကြည့်လိုက်ဘုရားကနာဘာဝနာကွန်မှာဝင်ပြီးတော့ယူတဘောနံတဘောလေးမြင်လိုက်ပြီဆိုရင်လည်းမိမိရဲ့ဘဝတန်ဖို့တော့မရှိသေးဘူးလားဗျာ။ ဒါပေမဲ့ပြည်စုံပြီလားဆိုတော့မပြည့်စုံသေးဘူးအဲဒီနဲ့ပို့ပြီးတော့ဘုန်းကြီးတို့ယောဂီများသာသနာတော်နဲ့ပြည်ရာကျိုးနတ်အောင်ယုံနာရဲ့အဖြစ်အပျက်သဘောလေးကိုမြင်အောင်မရှိရပါဘူးလားယုံနာရဲ့အဖြစ်အပျက်သဘောလေးကိုမှမမြင်လို့ရှိရင်အသက်တရားနေရစီကမို့လူဘဝမှာလူချင်းရကျိုးမနှက်ဘူးတယ်မြတ်စွာဘုရားလားယောဇံဝတ္တတံဒီဝေအပတံဥဒေယပယံ ဣဒံဂိတံတိယောပတတောဥဒယဗယံယောဇပုဂ္ဂလောဝိတုမစေအရှင်ပုဂ္ဂိုလ်သည်ဥဒယဗယံယခုလိုပိစုပန်တည်၌ပုံလာတဲ့ခန္ဓာ၅ပါးယုံနာနှစ်ပါးတို့၏ဖြစ်ဖြစ်ဖြစ်ဖြစ်ကိုယ်တော်ကိုအပတံအပတံဒောဝိပတနာဉာဏ်ပညာဖြင့်ဧကံကြည့်ကြည့်မတွေ့မမြင်ရသည်ရှိသောဝိပတတံပိစ္ဆာတွေ့ကျိုးမိတရားကာလပါလုံး ဒီမပြတ်အစဉ်အသက်ရှင်နေရပါတော့လေနတ်တေယောလူဖြစ်ရာကျိုးမနာယောအမှန်တရားဒီယောသပုဂ္ဂလောဤသူမကျိုးအခြင်းပုဂ္ဂိုလ်ဒီဘုရားဘုရားယခုလိုတိစ္ဆုပံတည်ရနိုင်ပေါ်လာတဲ့ခန္ဓာ၅ပါးကိုနှစ်ပါးတို့ကြည့်ချင်းကြည့်ချင်းကိုယ်တော်ကိုဗတ္တတောဝိပဿနာဉာဏ်ပညာဖြင့်ဧကံတိရှုမှတ်ပေါ်များအထုတ်လို့ပြုမြင်ရသည်ရှိတော် ဒုက္ခဇီတာတမိတေယတနနဲ့ပဲသိရှိနေရပါတော့လေတေယောသာသနာနဲ့တွေ့ကြရာဂျူနပါတဖြင့်မပြတ်တစီရလာပါပြီတတိမိမိရဲ့ဘဝမှာအသက်တရားရှိရှိခြင်းရတဲ့လူလည်းတဲ့ ယုံနာရဲ့ဖြစ်ဖြစ်သဘောလေးယူမှာသေးသေးချာချာဉာဏ်နဲ့မတွေ့ရမသိရဘူးဆိုပါရင်အဲ့ဒီပုဂ္ဂိုလ်ဟာလူဘဝမှာလူဖြစ်ရကြမနှပ်ပါအဲ့လိုမိမိတို့ရဲ့ဒီမှာအမိကြီးအဖကြီးအဘိုးရဲ့ပွားကြီးဆိုတာရှိနေရင်တကယ်လို့ဟောဒီမှာမြတ်စွာဘုရားရှင်ရဲ့သာသနာတော်ကြီးကလည်းနိလူနဲ့လို့ထူးနေပြီအဲ့ဒီသာသနာတော်မှာလည်းမိမိဟာလူလာဖြစ်နေပြီ ယုံနာဖြစ်ဖြစ်ကိုသိနိုင်တဲ့ဝိပဿနာတရားလေးကိုမှမိမိမပွားလိုက်ရအာမတုလည်းရဘူးဆိုပါရင်အဲဒီပုဂ္ဂိုလ်ရဲ့အသက်ရှင်ခြင်းဟာတန်ဖိုးရှိရလားဘာမှတန်ဖိုးမရှိဘူးသူ့ဘဝဟာအကျိုးမဲ့အနေအချင်းအသက်ရှင်နေတယ်တန်ဖိုးမဲ့အနေအချင်းအသက်ရှင်နေတယ်ဟုတ်တယ်မို့လားဗျာအနိစ္စဝိဟိတပါဝိနာအတ္တရတဇီဝိတတာအနိစ္စဝိဝိနာဝိပဿနာယောဂောတာတော် မေဇာဝိဗုဒ္ဓဘာဝေနအနိစ္စတရားကအရှင်ရှိတဲ့၍အမြဲမပြတ်နှိမ့်စေအပ်သည်ဖြစ်ရာအာသရတာနိတရပံယမရှိတော်ဇီတတအတေဤသာရောနိတာတတိယအနိစ္စဒီဝတိနာနိစ္စသတိယသွမ်းအဖြစ်ဝါအနိစ္စဒုက္ခအနတ္တအဖြစ်ဝိပဿနာယောကိုဝိပဿနာရှိခြင်းတည်း ဒီနည်းရဲ့အသက်တရားဘလို့ပဲရှင်ရှင်မြတ်ပြုတာမှာအဲဒီရဲ့တဲ့မှာအိစ္ဆဒုက္ခအနတ္တအရှင်ရှိတဲ့ရဲ့အိစ္ဆတရားတွေကအမြဲမြင့်ဖြစ်နေတယ်ရှင်လိုက်ပြင်လိုက်ရှင်လိုက်ပြင်လိုက်နဲ့ယုတ်တရားနံတရားဒီပေါ်မှာဒီအိစ္ဆတရားတွေကအမြဲတမ်းမနှိမ့်ဆက်သေးဘူးလားဗျာအဲလိုအမြဲတမ်းနှိမ့်ဆက်နေတဲ့ဒီအိစ္ဆတရားတွေကိုဝိပဿနာကျင့်တာကျင့်ပြီးတော့တကယ်မြင်လို့မြင်အောင် မမြဲတဲ့သဘောအနိစ္စမမြဲတဲ့သဘောတွေဒုက္ခဆင်းရဲတဲ့သဘောတွေအနတ္တဆင်းရဲတဲ့သဘောတွေဉာဏ်နဲ့မြင်အောင်ရှုနေပွားနေအတုနေလို့မမြဲတဲ့သဘောကိုတည်ရှားရှားဉာဏ်နဲ့တွေ့လို့ဆင်းရဲတဲ့သဘောကိုဉာဏ်နဲ့တွေ့ဆင်းရဲတဲ့အနတ္တသဘောကိုဉာဏ်နဲ့တွေ့ပြီးဆိုပါရင်အဲဒီပုဂ္ဂိုလ်ရဲ့ဘဝဟာတနေ့တည်းရဲ့တဏ္ဏနဲ့ညနေကစီကမူသူ့ဘဝမှာလူရှိရာကျိုးမနှက်ပြီဘူးလားဗျာ။ လူဘဝမှာလူကြီးရာကျိုးလဲနှက်သွားပြီးသာသနာတော်နဲ့တွေ့ရာကျိုးလဲနှက်ပြီးဘဝမှာကြံဖို့ရောမရှိပေဘူးလားအဲဒီယုံနာရဲ့အဖြစ်အပျက်သဘောကိုသိရလို့ဥဒိယတရားကောင်းကောင်းကြီးဖြစ်သွားပြီဆိုရင်အဲဒီပုဂ္ဂိုလ်ဟာဥစ္စေတဒိဋ္ဌိသက္ကာယဒိဋ္ဌိပြုတ်တယ်။ဗာဒိဋ္ဌိတွေပြုတ်သွားတယ်။ဒီသက္ကတာဒိဋ္ဌိဆိုတဲ့ဒိဋ္ဌိနဲ့ပြုတ်တယ်ဥစ္စေတဒိဋ္ဌိနဲ့ပြုတ်တယ်။ဥစ္စေတဒိဋ္ဌိဆိုတာကဘုန်းကြီးတို့ယောဂီများပြတ်သိသွားတာ။ တေသွားပြီးဘာမှမဖြစ်တော့ဘူးငြိမ်းဖြစ်သွားတာကွာကုသိုလ်လည်းလုပ်ကြမလို့အကုသိုလ်လည်းလုပ်ကြမလို့ဆိုတဲ့ဝါဒဒါဥဒေတာဒိဋ္ဌိခေါ်တယ်တဏ္ဍနာဒိဋ္ဌိဆိုတာဒီဘဝကအသက်ဝိညာဉ်လေးကတခါတော့ဟိုဘဝကိုကုသွားတာဟိုဘဝပြောင်းသွားတယ်ဆိုတာအခုခွန်ကြီးတို့ဘုရားဘာသာဝင်တွေထဲမှာတောင်ဒါရှိရင်ခွန်ကြီးတို့တော်ရတယ်မှာလေတော်ရတယ်မှာမိခင်ဖြစ်တဲ့ပုဂ္ဂိုလ်ကွယ်လွန်သွားရင်ကလေးကိုပါတဲ့လိပ်ပြပါဖြစ်တယ်လေလိပ်ရခွဲတာတို့ဘာလို့ဆိုတာလေ ဒါဒီဘောကနေပြီးတော့တခါလေဟိုဘောကတခါဒီလူကြာလေးကနေသွားပြီးတော့ဝิญဉ်ပါဖြစ်တယ်ညာဖြစ်တယ်ဆိုပြီးအစွဲအဲ့ဒါသတ္တရဒိဋ္ဌိခေါ်တယ်။ဒါတော့ဒီယောဂရဲ့အဖြစ်အပျက်ကိုဒီလိုကြာကြာဉာဏ်နဲ့ဒိဋ္ဌိတွေ့လိုက်ပြီဆိုရင်အဲ့ဒီပုဂ္ဂိုလ်ဟာသုတိရာဒိဋ္ဌိနဲ့ပြုတ်တယ်။သတ္တရဒိဋ္ဌိရောဥဒိယဥဒိယဓာတနေနာနာယုတ်တိအဖြစ်ကိုမြင်တဲ့ဉာဏ်လေးဥစ္စေရာဒိဋ္ဌိသိနေရင်ပြီးပြတ်တယ်ဆိုတဲ့ဥစ္စေရာဒိဋ္ဌိကြီးကိုပပရတိပယ်တတ်နိုင်ပါ၏။ ဒီမှာယောဂဖြစ်ပြီးကျေသွားပြည့်ပြီးနောက်တစ်ခါအတိတ်ပြန်ရှင်းလိုက်ရှင်းပြီးတော့ပြည့်သွားလိုက်အတိတ်ပြန်ရှင်းလိုက်ရှင်းလိုက်ရှင်းလိုက်ရှင်းလိုက်ရှင်းလိုက်ရှင်းလိုက်ဆိုတော့အဲဒီမှာသူကတော့ပြည့်စဲတော်ပြီလို့ဆိုတာအခုတော့မဟုတ်ဘူးတကယ်နဲ့ပြည့်ပြည့်ပြည့်ပြည့်အဲဒီအဖြစ်သဘောကိုဉာဏ်နဲ့ကောင်းကောင်းကြီးတွေ့လိုက်တယ်ဆိုရင်လည်းအဲဒီပုဂ္ဂိုလ်ဟုတ်တယ်တည်းကြီးဖြစ်သွားပြီးကျက်သွားပြီဝိညာဒတနိနာနာယုနပါယအပြည့်ကိုမြင်နေမြင်လာတော့ သတ္တတာဒိဋ္ဌိယုံနာတွင်မပြတ်ဘူးခံရင်းနဲ့တွေ့တဲ့ယူဆွဲတာတဲ့သတ္တတာဒိဋ္ဌိကိုပစေတိစေတတ်နိုင်ပါ၏အဲဒီမှာအပြည့်တော်ကိုကောင်းကောင်းဉာဏ်နဲ့မှသိဝင်သွားပြီဆိုရင်အဲဒီပုဂ္ဂိုလ်ကသတ္တတာဒိဋ္ဌိပဲပါလို့ပြောပါလိမ့်မယ်သံဃာဒီလူကမပြည့်ဘူးဒီဘဝကဝိညာဉ်လေးကဝိညာဉ်လေးကဟိုဘဝတည်းအောင်ခုသွားတာဆိုတာမျိုးလေးလေအဲဒီကတော့ပြည့်သွားတဲ့သဘောကိုမြင်နေရပြီဆိုတာနဲ့ပဲဟောသတ္တနာဒိဋ္ဌိ ဒီငြင်းနေတာရေလို့ဒီနေတာရေလို့အသက်ကဝင်နေကုန်ရေလို့မရှိပါပဲလားဖြစ်ပြီးပြင့်နေတဲ့သဘောကြီးတွေပါပဲလားလို့အမှန်တိအမှန်မြင်လိုက်တယ်ဆိုတာနဲ့ပဲသတ္တရဒိဋ္ဌိကင်းရောဟုတ်တယ်မလားဗျာဒါကြောင့်မို့ဘုန်းကြီးတို့ယောဂီများဒီဥရိယတယညာကောင်းကောင်းဖြစ်ပြီဆိုရင်ဥပိ္ပဒဒိဋ္ဌိသတ္တရဒိဋ္ဌိမကင်းနိုင်ဘူးလားဗျာအဲတော့ဥဒိရသတ္တရဒိဋ္ဌိကိုပင်နိုင်ပြီးတော့လူဘဝမှာလူကြီးရတယ်ဆိုတော့ဘုန်းကြီးတို့ယောဂီများ တဏှိတေတမနပင်နိယာတိကံအဲ့ဒီပုဂ္ဂိုလ်ရဲ့သံတမဘဝတန်ဖိုးမရှိပေဘူးလားဗျာတန်ဖိုးရှိတယ်ဒီလိုဘုန်းကြီးတို့ယောဂီများအခုပြန်ပြီးတော့မိမိဘဝကိုပြန်ဆန်းစစ်လိုက်ပြီဒီလိုတစ်ပြည့်အညာတလုံးအလျားဖြင့်လောကနိဗ္ဗာန်ပစ္စည်းဥစ္စာတွေဟာလောကနိဗ္ဗာန်ပဲဟောဒီပစ္စည်းဥစ္စာတွေရှိနေလို့ရှိရင်မိမိဘဝမှာလောကနိဗ္ဗာန်ခံစားကျင်တာခံစားလို့ရတယ်ချမ်းသာတယ် တကယ်ချင်းတွေကဘုရားယန္တာဆက်ရှိတဲ့မိသားစုတော်ကောင်းတွေကတော့ဒီအဲ့ဒီဒီပြုဥစ္စာတွေကအနှစ်မဟုတ်ဘူးအကာတွေတဲ့ဟုတ်တယ်မလားဗျာယန္တူယုံကဘာနဲ့ဆက်ဆံပြီးတော့နေတဲ့အတွက်ကြောင့်အကာတွေပြည့်စုံပြီးတော့သွားနိုင်တယ်အဲ့ဒီပြည့်စုံသွားနိုင်တဲ့အကာတွေကနှစ်ကိုထုတ်ပြီးလေစူပါရင်ဘာကိုပြုရမလဲဒါနာကောင်းမှုကိုပြုလိုက်ပါဒါနှစ်ထုတ်ယူလိုက်ပြီနောင်မင်းရရှိတဲ့ဘဝရဲ့ကနေပြီးတော့ဒီဘဝကြီးဟာကိုယ်ရဲ့ထောက်ပြတော်ယောဂဝေဒနာရင်းနဲ့အမြဲတမ်းနေလို့အချိန်မရွေးမသိနိုင်လေဘူးလား အဲ့ဒီရှင်လေးရဲ့တင်နိုင်တဲ့မိမိရဲ့ဘဝတည်းကအနိတ္တတာကိုထုတ်ယူမယ်ဆိုပါရင်သီလကောင်းမှုကိုပြုပါသီလစောင့်ပါဟုတ်တယ်မလားရလာတဲ့ဘဝမှာကိုကျင်တရားတွေမပြည့်စုံပါစေနဲ့နော်ရတဲ့မိမိရဲ့ဘဝလေးကအသက်တန်းအရှိကြီးလားအတူလေးလားဘဝကတခဏလေးရတာကြာကြီးရတာမဟုတ်နော်အသက်တန်း95နှစ်တန်းဆိုရမယ်လို့မိမိတို့ကိုယ်ကိုမိမိတို့ပြန်စဉ်းစားကြည့်95နှစ်တိအောင်နေပြန်မှနေရမှာ အဲလိုသက္ကနာလေးတွေရတဲ့ဘဝလေးမှာမိမိရဲ့ကိုရှင်တရားတွေကောင်းပါသည်ဟုတ်တယ်မလားဗျာမိမိရဲ့ဘဝလေးကကိုရှင်သီလဒီအနှစ်တွေထုတ်ယူလိုက်ပါသီလအနှစ်တွေထုတ်ယူလိုက်ပါဒီသီလအနှစ်လေးထုတ်ယူုံနဲ့ပြီးပြီလားဆိုတော့မဟုတ်သေးဘူးလေဘုန်းကြီးတို့ယောဂီများဝရိယမပါလို့ရှိရင်ထက်တန်းကိုရောက်နိုင်ပါမလားလောကီအကျိုးနဲ့ကြည့်မယ်ဆိုရင်လည်းဝိရိယမပန်းရင်ပြီးွားချတဲ့နေရာမှာလည်းအထက်တန်းမရောက်နိုင်ဘူးပြညာကြတဲ့နေရာကိုရောက်နိုင်ပါမလား ဒီကုလဝိပဿနာဘာဝနာလုပ်ငန်းတွေမှာတရားရှာတဲ့ဉာဏ်မှာရောဝရိယမပန်းရင်တက်တန်းရောက်ပါမလားအဲဒါဝရိယလေးလေးပဲပါပါကြီးဟုတ်တယ်မလားဗျာဝရိယနေနေပဲပြည်စုံရင်းနေနေဒီတော့ဝရိယပြည်စုံနေနေဒီနည်းဘဝကြီးကအနိတ္တရာပြည်စုံနေလားဆိုတော့လူလေးတယ်လေသမာဓိဟုတ်တယ်မလား သုတိမြင်လို့မရှိဘဲနဲ့ဝရိယကျိုးစားပြီးတော့လုပ်ရင်လည်းဗယံပရာရှိနေမှာပေါ့ဘယ်လိုပါလဲလူကြီးရေနဲ့ပြောလို့လည်းဒီလိုပဲဟိုတောင်းတယ်ဟိုပန်းကလည်းရှိနေမှာပေါ့လူရတကြီးရောက်ပါမလားဗျာအဲတော့လူရတကြီးကိုရောက်ရှိနေဆိုပါရင်တမာရီတရားရောမပြည့်စုံရပြီဘူးလားဗျာ အဲဒီလိုတမာရီတရားတွေပြည့်စုံပြီးတော့ဝိညာဉ်ဆိုင်ပြီးကြိုးစားပွားများအားထုတ်လိုက်နေဆိုပါရင်ယုတ်တော်နန္တဘောသိတဲ့ဝိပဿနာဉာဏ်ကြီးဖြစ်ပေဘူးလားအဲဒီယုတ်တော်နန္တဘောသိတဲ့ဝိပဿနာဉာဏ်ပိုင်နိုင်ရှိပြီးဆိုပါရင်သက္ကာယဒိဋ္ဌိအတ္တဒိဋ္ဌိမပြုတ်ပေဘူးလားအဲတော့သက္ကာယဒိဋ္ဌိအတ္တဒိဋ္ဌိတော့ပြုတ်သွားပြီဆိုရင်ဝိမိရဲ့ဘဝဟာအတော်ကိုတန်ဖိုးရှိလာပြီဟုတ်တယ်မလားတကယ်လို့ဒီဇမီးရဲ့ဘဝမှာသာသနာတော်နဲ့ပြုကျင်အကျိုးနဲ့ရှင်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 အဲဒီဝေဒမောနသဘောတည်းရဲ့ပေါ်ပြောက်ဖြစ်ဖြစ်နေတဲ့သဘောတွေကိုပဲဉာဏ်နဲ့ဒိဋ္ဌိမတွေ့နိုင်နေဘူးလားဗျာအဲတော့ဉာဏ်နဲ့ဒိဋ္ဌိဉာဏ်နဲ့လားဒိဋ္ဌိတွေ့လိုက်ရပြီဆိုရင်အဲဒီပုဂ္ဂိုလ်ရဲ့ဘဝဟာလူရှိရာကျိုးမနှပ်ပြီဘူးလားအသက်ရှိရှိနေရာကျိုးရောမနှပ်ပြီဘူးလားသာသနာတော်နဲ့တွေ့ရာကျိုးရောမနှပ်ပြီဘူးလားဗျာအဲတွေ့ရာကျိုးနဲ့တည်းဒါကြောင့်ဘုန်းကြီးတို့ယောဂီများယခုပြောလာခဲ့တဲ့အဲဒီအနှစ်သာရတွေကိုရအောင်ယူနိုင်ရင် လူဘဝမှာနေရကျိုးလေနတ်ကြီးဟုတ်တယ်မလားသိရကျိုးရောမနှက်ပြီဘူးလားသိရကျိုးလေနတ်ကြီးဆိုတော့မိမိဘဝဟာတန်ဖိုးရောမရှိပြီဘူးလားဒီတော့အဲ့ဒီအနှစ်သာရတွေမှမရရင်ဘဝမှာနေရကျိုးရောနတ်ကလားသိရကျိုးရောနတ်ကလားမနဘူးအဲ့တော့အနှစ်သာရကြီးရအောင်ဘုန်းကြီးတို့ယောဂီများကယူရလိမ့်မယ်ဟုတ်တယ်မလားဗျာ တကယ်မြတ်စွာဘုရားရှင်ရဲ့သာသနာတော်ရဲ့အလွတ်သာရကတော့မြတ်စွာဘုရားမင်းပါပါလိမ့်မယ်တကယ်လို့ယင်းကကျေးဇူးပွားများအားထုတ်ပါလို့ပါရမီပြည့်စုံလို့အဲ့ဒီမတရားပုတရားလောကတရားတွေသိအောင်ရပြီဆိုရင်တော့မိမိရဲ့ဘဝဟာအနှစ်သာရမရှိပေဘူးလားဗျာတန်ဖိုးရောမရှိပေဘူးလားအဲ့တော့အဲ့လိုတန်ဖိုးရှိတဲ့တကယ်အနှစ်သာရရှိတဲ့တရားကိုအနှစ်သာရရှိတယ်လို့သိဖို့ရမလိုပေဘူးလား အဲလိုသမ္မာသင်္ကပ္ပမှန်ကန်တဲ့အကျင့်စီတွေရှိဖို့မလိုဘူးလားဗျာဒါကြောင့်ဘုရားရှင်ကိုရောင်မြတ်ကြီးကဒါရေကသာရတောမြတ်ဝါအတ္တရေကအတ္တရတောဒေတာရာဓိကေသံတုသမ္မာသင်္ကပ္ပဂောစရာဒါဘုရားရှင်ကိုရောင်မြတ်ကြီးဓမ္မပရဒပ္ပဓမ္မဝါကျတော်မူခဲ့တာအဲ့တော့ဒီကတာလေးကိုကိုသုံးသွားရင်သာဓုခေါ်ပြီးတော့ဒီနေ့ဘဝရဲ့တန်ဖိုးတရားတော်ညီကိုချေရအောင်နော် တာရိကတာရတောမြတ်တော်ဝါအတာရိကအတာရတောဒေတာရာဓိကေသံတိသမ္မာပိကပ္ပဂောဇရာသမ္မာပိကပ္ပဂောဇရမံကလေအကျံအကြီးအတူအခွန်ရင်းချင်းဆရာအာယုရှိနေကြကုန်သောရှင်နရာအကျဉ်လူရောနတ္တတဝါပေါင်းတို့သည် ကာရိကာတတိနိရှိတဲ့ဒါနသီလဘာဝနာဆိုတဲ့တရားသိမှကိုလည်းပဲသာရတောအနည်းရှိတဲ့အနေအားဖြင့်သနာတိတိရှိနေနေကြလေကုန်၏မှန်ကန်တဲ့အကျဉ်းစုမှန်ကန်တဲ့အတွေ့အတော်အတွေ့အခေါ်မှန်ကန်တဲ့ယူအဆရှိတဲ့ပုဂ္ဂိုလ်များကတော့တကယ်အနှစ်သာရရှိတဲ့ဒါနတရားတွေသီလတရားတွေ ကာမနာတရားတွေဆိုတာဟာတကယ်မြတ်စွာဘုရားရှင်ရဲ့သာသနာတော်မှာနှစ်သာရရှိတဲ့တရားတွေပါနားလို့မှန်ကန်တဲ့အယူအဆအတိုင်းယူဆွဲပြီးတော့နေကြရည်တဲ့။ဒါရင်သာတကယ်နှစ်သာရရှိတဲ့ဒါနသီလဘာဝနာဆိုတဲ့တရားသုံးပါးကိုလည်းသာရတော်တကယ်နှစ်သာရရှိတဲ့နေအပြည့်ဇာနာတိတိရှိနေကြလေကုန်။အတ္တရေသာမြင်မရှိတဲ့သီဝဥစ္စာ အနည်းငယ်ချင်းဇီဝဥစ္စာကျမ်းမာယုဘောဆိုတဲ့ကိုယ်ကနာဆိုတဲ့အကားတွေကိုလည်းပဲအတရာတော်အနည်းတရာမရှိဘူးလေလို့ဇာနာတိတိရှိနေရလေကုန်၏မိမိတို့အနည်းတရာမရှိတဲ့ဇီဝဥစ္စာတွေကိုအနည်းလို့ရှင်းပြကြတယ်မိမိရရှိတဲ့ဘဝခန္ဓာကိုယ်လည်းပဲမိမိကအနည်းတရာရှိတယ်လို့ရှင်းပြကြတယ်မိမိရရှိနေတဲ့အသက် ဒီလိုမျိုးလေးတွေကျမ်းသာခြင်းကောင်းတဲ့ဆိုတာမျိုးလေးတွေမိမိကမေတ္တာလို့ထင်နေကြရင်ဒါတွေနဲ့အဲ့ဒီတရားတွေဟာအနိစ္စဒုက္ခအနတ္တမြဲတဲ့တရားတွေလားမမြဲတဲ့တရားတွေလားဒါကြောင့်ဒီတရားတွေဟာမေတ္တာရာရှိသလားမရှိဘူးလားဒါကြောင့်အတ္တရေသာနိမရှိတဲ့တရားကိုလေအတ္တရာတောနိမရှိဘူးရေလို့ဇာနာတိသိရှိနေကြလို့ကုန်၏ ကားကိုခွက်ပြီးတော့သိကြတဲ့ပုဂ္ဂိုလ်အပေါင်းတို့သည်ဒေဝတော်အနှစ်လည်းကားကိုခွဲပြီးတော့သိကြတဲ့ပုဂ္ဂိုလ်အပေါင်းတို့သည်သမ္မာသင်္ကပ္ပကိုစရမှန်ကန်တဲ့သူအခေါ်ယူအသာလက်ခံကြရကုန်ပြီဖြစ်၍သာရံတကယ်အမြင့်စဉ်အမြင့်မှန်သုရဒါနသီလဘာဝနာဆိုတဲ့တရားကိုအဓိကစံတည်ကောင်းစွာပိုင်ပိုင်လက်ခံရင်း ရှိနိုင်ရလေကုန်တည်း တဲ့အနှစ်သာရ၊သီလဆိုတဲ့အနှစ်သာရ၊ဘာဝနာဆိုတဲ့အနှစ်သာရတွေကိုထုတ်ယူနိုင်ရတဲ့မျိုးကောင်းသားမျိုးကောင်းသမီးများဖြစ်ကြပြီလေ။ရှင်မင်းဝန်သာသနာရိပ်သာရဲ့သာသနာပြုလုပ်ငန်းအဝဝတွေကိုပုံမြင်နေအတူတကွလက်တွင်းပြီးတော့သာသနာပြုနိုင်ရတဲ့မျိုးကောင်းသားမျိုးကောင်းသမီးများဖြစ်ကြပါစေ။